ခန်းကြီး139အငယ်1မှ12အိုထာဝရဘုရားကိုတော်ဒီအကျွန်ုပ်ကိုစစ်ကြော၍တည်တော်မူ၏အကျွန်ုပ်ထိုင်ခြင်းထခြင်းအရာတို့ကိုတည်တော်မူ၏အကျွန်ုပ်အကြံစီတို့ကို အဝေးကပင် နားလေတော်မူ၏အကျွန်ုပ်တွားသောလမ်းကို၎င်းအိယာကို၎င်းစစ်ဆေး၍အကျွန်ုပ်ကျင့်သောအကျင့်အလုံးစုံတို့ကိုကျွမ်းတော်မူ၏အကျွန်ုပ်သည်စကားတခုကိုမျှမမွက်တော်လဲအိုထာဝရဘုရားကိုတော်ဒီအကျွင့်မဲ့ သိတော်မူ၏ကိုယ်တော်သည်အကျွန်ုပ်ကိုပတ်လည်ဝိုင်းထား၍အကျွန်ုပ်ပေါ်မှလက်တော်ကို တင်တော်မူပြီးထိုသို့သောညံသည်အံ့ဩဖွယ်ဖြစ်၍အကျွန်ုပ်မတတ်နိုင်ပါမြင့်မြတ်သည်ဖြစ်၍အကျွန်ုပ်မမီနိုင်ပါဝိညာဉ်တော်နှင့်လွတ်ချင်းအလို့ငါအဘယ်ရက်သို့တွားနိုင်ပါမည်နည်းမျက်နာတော်နှင့်လွတ်ချင်းအလို့ငါအဘယ်ရက်သို့ပြေးနိုင်ပါမည်နည်းကောင်းကင်သို့တက်လျင် ကိုတော်ရှိတော်မူ၏မရဏနိုင်ငံ၌အိယာကိုခင်းလျင် ကိုတော်ရှိတော်မူ၏နံနှင့်အတောင်တို့ကိုယူ၍သမုတ်တရားဆွန်း၌နေလင်ထိုအရ၌ပင် ကိုတော်၏လက်သည်အကျွန်ုပ်ကို ပို့ဆောင်လျက်လက်ရလက်တော်သည်ကင်လျက်ရှိပါလိမ့်မည်အကယ်၍မှောင်မိုက်သည်ငါ့ကိုဖုံးလွှမ်းမည်ဟုတဖန်ဆိုလျင်ညသည်လည်းအကျွန်ုပ်ပတ်ဝန်းကျင်၌အလင်းဖြစ်ပါလိမ့်မည် အကယ်စင်စစ်မှောင်မိုက်သည်ရှိတော်၌အဘယ်ရာကိုမျှမဖုံးနိုင်ပါ ညသည်နေ့ကဲ့သို့လင်းပါ၏မှောင်မိုက်သဘောနှင့်အလင်းသဘောသည်တူပါ၏အငယ်73မှ78ကိုရောဒီအကျွန်ုပ်၏ကြောက်ကပ်ကိုပင်ဖန်ဆင်း၍အမိဝမ်းထဲမှအကျွန်ုပ်ကိုဖုံးအုပ်တော်မူပြီးအကျွန်ုပ်သည်ကြောက်မဲ့ဖွယ်သောလက္ခဏာထူးဆန်းသောလက္ခဏာတို့နှင့်ပြည့်စုံသည်ဖြစ်၍ကိုရောကိုချီးမွမ်းပါမည်ပြုပြင်တော်မူသော အမှုတို့သည်အံ့ဩဖွယ်ဖြစ်ကြောင်းကိုအကျွန်ုပ်၏စိတ်ဝိညာဉ်သည်အမှန်သိပါ၏ မထင်ရှားသောအရ၌အကျွန်ုပ်ကိုဖန်ဆင်း၍မြေကြီးအောက်အရ၌စိဆက်စွာ ပြုပြင်တော်မူသောအခါအကျွန်ုပ်၏ကိုယ်ခန္ဓာသည်ရှေ့တော်၌ထင်ရှားလျက်ရှိပါ၏မစုံလင်သေးသောအကျွန်ုပ်၏အလုံးထွေးကိုလည်းကိုယ်တော်သည်ကြည့်ရှု၍မြင်တော်မူပြီးထိုအရာတို့ကို ပြုပြင်၍တစုံတစ်ခုမျှမရှိမီကာလတွင် ကိုရောဤစင်း၌အကုံစင်မှတ်သားလျက်ရှိကြပါ၏ ။အိုဖျားသခင်အကျွန်ုပ်၌ကိုရိအကြံစီတို့သည်အလွန်ထူးဆန်းကြပါ၏။အလွန်များပြားကြပါ၏။ထိုအကြံစီတော်တို့ကိုရေတွက်လျင်သဲလုံးနှင့်အမျှမကတာ၍များကြပါ၏။အကျွန်ုပ်သည်နိုးသောအခါကိုရော၌အစဉ်ရှိပါ၏။အငယ်19မှ24အိုဖျားသခင်ကိုရောဒီမတရားသောသူတို့ကိုကွပ်မျက်တော်မူပါစေသော လူအသက်ကိုတတ်တတ်သောသူတို့ငါထံမှဖယ်သွားကြထိုသူတို့သည်ကိုရောတစ်ဖက်၌မနာလိုသောစိတ်နှင့်ပြောဆို၍ကိုရောဤရန်သူတို့သည်မတရားသဖြင့်ဝါကြွားကြပါ၏အိုထာဝရဘုရားကိုရောကိုမုံသောသူတို့ကိုအကျွန်ုပ်မုံမာသည်မဟုတ်လော အာနာတော်ကိုဆန်သောသူတို့ကိုအကျွန်ုပ်ယွန်ရှာပါသည်မဟုတ်လော ထိုသူတို့ကိုစိတ်နှလုံးအကျွင်းမဲ့မုံမာ၏ကိုရန်သူကဲ့သို့မှတ်ပါ၏အိုဘုရားသခင်အကျွန်ုပ်ကိုစစ်ကြော၍ အကျွန်ုပ်၏နှလုံးကိုသိမှတ်တော်မူပါစုံစမ်း၍စိတ်ထင်များကိုလည်းသိမှတ်တော်မူပါသို့သောလမ်းတို့အကျွန်ုပ်လိုက်တည်မလိုက်တည်ကိုကြည့်ရှု၍သာဝရလမ်းထဲသို့တွေးဆောင်တော်မူပါ